ယေဟန်ခရစ်အခန်းကြီး30အငယ်1မှ30ငါအမှန်ကန်ဆိုသည်ကားတိုးချံတဲ့သို့တကားဝဖြင့်မဝင် အခြားလမ်းဖြင့်ကျော်ဝင်သောသူသည်တကိုးတပြဖြစ်၏တိုးရိမ်မူကားတကားဝဖြင့်ဝင်တတ်၏ထိုသူအားတကားဆောင်လဲဖွင့်တတ်၏သူ၏စကားသံကိုတိုးတို့သည် နားထောင်တတ်ကြ၏သူသည်မိမိတိုးတို့ကိုနာမည်ဖြင့်ခေါ်၍ပြင်သို့ထုတ်ဆောင်တတ်၏ သိုးများကိုထုတ်သောအခါ၊သိုးတို့ရှေ့မှသွား၍သိုးများသည် သူ၏စကားသံကို ကျွမ်းသောကြောင့်လိုက်တတ်ကြ၏။မဆိုင်သောသူတို့၏စကားသံကို မကျွမ်းသောကြောင့်၊မဆိုင်သောသူနောက်သို့မလိုက်ဘဲပြေးတတ်ကြသည်ဟုမိန့်တော်မူ၏။ထိုဥပမာပုံကိုယေရှုဟောတော်မူသည်တွင်၊ပရိသတ်တို့သည် မိန့်တော်မူသော စကားတော်၏အနက်အဓိပ္ပါယ်ကို နားမလည်ကြ။ထိုကြောင့်တဖန်ယေရှုက၊ ငါအမှန်အကန်ဆိုသည်ကား၊ငါသည်သိုးဝင်သောတံခါးဝဖြစ်၏။ငါ့ရှေ့၌ပေါ်လာသောသူရှိသမျှတို့သည်သူခိုးထားပြဖြစ်ကြ၏။ထိုသူတို့၏စကားသံကိုသိုးတို့သည်နားမထောင်ကြ။ငါသည်တံခါးဝဖြစ်၏။ငါဖြစ်ဝင်သောသူသည်ဘေးနှင့်ကင်းလွတ်လျက်ထွက်ဝင်၍ကျက်စားရာကိုတွေ့ရလိမ့်မည်။သူခိုးသည်ခိုးခြင်း၊သတ်ခြင်း၊ဖျက်ဆီးခြင်းငှါသာလာတတ်၏။ငါမူကား၊သိုးတို့သည်အသက် လွတ်ရုံမျှမက အထူးသဖြင့်အသက်နှင့်ပြည့်စုံစေခြင်းငှါလာသတည်း။11ငါသည်ကောင်းသောသိုးထိန်းလည်းဖြစ်၏။ကောင်းသောသိုးထိန်းသည်သိုးတို့အဘို့အလိုငှါမိမိအသက်ကိုစွန့်တတ်၏။သိုးများကိုပိုင်သောသိုးထိန်းမဟုတ်။သူငှါဖြစ်သောသူမူကား၊တောခွေးလာသည်ကိုမြင်လျှင်သိုးတို့ကိုပစ်ထား၍ထွက်ပြေးတတ်၏။ တောခွေးသည်လည်းသိုးတို့ကိုလုယက်၍ကွဲလွင့်စေ၏။သူငှါးသည်သူငှါးဖြစ်၍သိုးတို့၏အကျိုးကိုမမှတ်သောကြောင့်ထွက်ပြေးတတ်၏။ငါသည်ကောင်းသောသိုးထိန်းဖြစ်၏။ခမည်းတော်သည်ငါ့ကိုသိတော်မူ၍၊ငါသည်လည်းခမည်းတော်ကိုသိသကဲ့သို့ငါ၏သိုးတို့ကိုငါသိ၏။ငါ့သိုးတို့သည်လည်းငါ့ကိုသိကြ၏။ငါသည်ကိုယ်အသက်ကိုသိုးတို့အဘို့အလိုငှါစွန့်၏ ဤသိုးခြံသို့မဝင်သောအခြားသိုးတို့ကိုလည်းငါပိုင်သေး၏။ထိုသိုးတို့ကိုငါဆောင်ခဲ့ရမည်။သူတို့သည်လည်းငါ့စကားသံကိုနားထောင်သဖြင့်၊သိုးခြံတခု၊သိုးထိန်းတပါးတည်းရှိရလိမ့်မည်။ငါသည်ကိုယ်အသက်ကိုစွန့်၍နောက်တဖန်ယူဦးမည်ဖြစ်သောကြောင့်၊ငါ့ခမည်းတော်သည်ငါ့ကိုချစ်တော်မူ၏။ငါ့အသက်ကိုအဘယ်သူမျှမလုမယူ။ကိုယ်အလိုအလျောက်ငါစွန့်၏ ကိုယ်အသက်ကိုစွန့်ရသောအခွင့်နှင့်နောက်တဖန်ကိုယ်အသက်ကိုယူပြန်ရသောအခွင့်သည်ငါ၌ရှိ၏။ထိုအခွင့်ကိုခမည်းတော်သည်ပေးတော်မူပြီဟု မိန့်တော်မူ၏။ထိုစကားတော်ကြောင့်ယုဒလူတို့သည်တဖန်ကွဲပြားခြင်း ရှိကြ၏။လူများတို့က၊သူသည်နတ်ဆိုးစွဲ၍အရူးဖြစ်၏။သူ့စကားကိုအဘယ်ကြောင့်နားထောင်သနည်းဟုဆိုကြ၏။အချို့တို့က၊သူ့စကားသည်နတ်ဆိုးစွဲသောသူ၏စကားမဟုတ် နတ်ဆိုးသည်မျက်စိကန်းသောသူတို့ကို မြင်စေခြင်းငှါတတ်နိုင်သလောဟုဆိုကြ၏။22ဆောင်းကာလဖြစ်၍အင်ကဲနိပွဲကိုယေရုရှလင်မြို့၌ခံကြသောအခါ၊ယေရှုသည်ဗိမာန်တော်နားမှာရှောလမုန်ကနားပြင်၌စင်္ကြံသွားတော်မူစဉ်တွင်၊23ယုဒလူတို့သည်ကိုယ်တော်ကိုဝန်းရံ၍၊သင်သည်အဘယ်မျှကာလပတ်လုံး ငါတို့ကိုယုံမှားစေမည်နည်း။ခရစ်တော်မှန်လျှင်အတည့်အလင်းပြောပါဟု ဆိုကြ၏။ယေရှုကလည်း၊ငါပြောပြီ။သင်တို့သည်မယုံကြ။ငါ့ခမည်းတော်၏အခွင့်နှင့်ငါပြုသောအမှုတို့သည်ငါ၏သက်သေဖြစ်ကြ၏။သို့သော်လည်းသင်တို့သည်မယုံကြ။အဘယ်ကြောင့်မယုံကြသနည်းဟူမူကား၊သင်တို့သည်ငါ့သိုးတို့အဝင်မဟုတ်။အထက်ကငါပြောသည်အတိုင်း၊ငါ့သိုးတို့သည်ငါ့စကားသံကိုနားထောင်၍ငါ့နောက်သို့လိုက်ကြ၏ ထိုသိုးတို့ကိုငါသိ၏။ထာဝရအသက်ကိုလည်းငါပေး၏။ထိုသိုးတို့သည်ပျက်စီးခြင်းနှင့်အစဉ်မပြတ်ကင်းလွတ်ကြလိမ့်မည်။အဘယ်သူမျှထိုသိုးတို့ကိုငါ့လက်မှမနှုတ်မယူရ။ထိုသိုးတို့ကိုငါ၌အပ်ပေးတော်မူသောငါ့ခမည်းတော်သည်ခပ်သိမ်းသောသူတို့ထက်ကြီးမြတ်တော်မူသည်ဖြစ်၍၊အဘယ်သူမျှထိုသိုးတို့ကိုငါ့ခမည်းတော်၏လက်မှ မနှုတ်မယူနိုင်ရာ။ငါသည်ငါ့ခမည်းတော်နှင့် တလုံးတဝါတည်းဖြစ်သည်ဟုမိန့်တော်မူ၏။31ထိုအခါယုဒလူတို့သည် ကိုယ်တော်ကိုခဲနှင့်ပစ်ခြင်းငှါတဖန်ကျောက်ခဲတို့ကို ကောက်ယူကြ၏။ယေရှုကလည်း၊ငါသည်ငါ့ခမည်းတော်၏အခွင့်နှင့် ကောင်းသော အမှုအများတို့ကို သင်တို့အားပြပြီ။ထိုအမှုတို့တွင်အဘယ်မည်သောအမှုကြောင့်ငါ့ကိုခဲနှင့်ပစ်ကြမည်နည်းဟု မေးတော်မူလျှင်၊ ယုဒလူတို့က၊ကောင်းသောအမှုကြောင့်ခဲနှင့်ပစ်မည်မဟုတ်။သင်သည် လူဖြစ်လျက်ပင်ဘုရားသခင်ဖြစ်ယောင်ဆောင်၍ဘုရားသခင်ကို လွန်ကျူးသော စကားကြောင့်ခဲနှင့်ပစ်မည်ဟုဆိုကြ၏။ယေရှုကလည်း၊သင်တို့သည်ဘုရားဖြစ်ကြ၏။ငါဆိုသည်ဟု သင်တို့၏ပညတ္တိကျမ်းစာ၌လာသည်မဟုတ်လော။ဘုရားသခင်၏ဗျာဒိတ်တော်ကို ခံရသော သူတို့ကိုဘုရားဟူ၍ခေါ်ရလျှင်၎င်း၊ကျမ်းစကားကိုမပယ်ရလျှင်၎င်း ခမည်းတော်သည်သန့်ရှင်းစေ၍ဤလောကသို့စေလွှတ်တော်မူသောသူက၊ငါသည်ဘုရားသခင်၏သားတော်ဖြစ်သည်ဟု ဆိုသောကြောင့်၊သင်သည်ဘုရားသခင်ကို လွန်ကျူး၍ပြောသည်ဟု ထိုသူအားဆိုရသလော။ငါသည်ငါ့ခမည်းတော်၏အမှုတို့ကိုမပြုလျှင်ငါ့ကိုမယုံကြနှင့်။ပြုလျှင်ငါ့ကိုမယုံသော်လည်းထိုအမှုတို့ကိုယုံကြလော့။ထိုသို့ယုံလျှင်ခမည်းတော်သည်ငါ၌ရှိတော်မူသည်ကို၎င်း၊ငါသည်ခမည်းတော်၌ ရှိတော်မူသည်ကို၎င်းယုံ၍သိမှတ်ကြလိမ့်မည်ဟုမိန့်တော်မူ၏။39ထိုအခါကိုယ်တော်ကိုဘမ်းဆီးခြင်းငှါတဖန်ရှာကြပြန်လျှင်၊ထိုသူတို့၏လက်မှထွက်ကြွတော်မူ၏။ယောဟန်သည်ဗတ္တိဇံကို ရှေ့ဦးစွာပေးရာအရပ်၊ယော်ဒန်မြစ်တဘက်သို့တဖန်ကြွ၍ထိုအရပ်၌နေတော်မူ၏။ လူများတို့သည် အထံတော်သို့ရောက်လာလျှင်၊ယောဟန်သည်နိမိတ်လက္ခဏာကိုမပြ။သို့သော်လည်းဤသူ၏အကြောင်းကိုယောဟန်ပြောသမျှမှန်ပေ၏ဟု ဆိုကြသဖြင့်၊ထိုအရပ်၌လူများတို့သည် ကိုယ်တော်ကိုယုံကြည်ကြ၏။